ရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးတတ္တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌73ရက်3လ69ခုနှစ်တွင် ဟောကြားတော်မူသောတရားတော်ဒီဒီတော့သူတို့ဘာတို့များသံဝဲဒီဟိုဖြေမယ်ဆိုလို့ရှိရင်ဝင်ကြီးတော်ရှိသေးတယ်ဟုတ်ကလားအဲတို့ယောဂီဒီလေဝင်ကြီးလေးပြရမယ်ညာဟင်ခင်ဗျားတို့ ဟင်တရားသူစုတင်တဲ့ချိန်ဝင်ကြီးတော့ပြရလိမ့်မလေဒီတိုင်းတော့လက်ခံနိုင်ဘူးလားဟင်ဟင်ဟင်တရားသူကြီးအရေးချင်းကို ပထမဆုံးအရေးချင်းနဲ့ပြည့်မပြည့်ကိုအရင်သိရလိမ့်မယ်လားသိပြီးတော့အရေးချင်းပြည့်တယ်ဆိုရင်ဝင်ကြီးတောင်းအောင်ပါတယ်ဒါကကဝင်ကြီးဝင်ကြီးပြအောင်မဲ့တရားသူကြီးတင်ကဝင်ကြီးပါသေးတယ်ဗျဟုတ်ကလားဗျဟင် အဲတရားသူကြီးဝင်ကြီးလည်းပေးရလေဦးမယ်တရားသူကြီးအကြီးချင်းလည်းပေးရလေဦးမယ်ဟုတ်ကလားဗျာအဲ့ဒါတို့ကမဟုတ်ပါဘူးဗျဖရာရှင်ကိုယ်တိုင်ကပေးထားတာဟုတ်ကလားဟင်တတာစီဝအာရောဂိတာဟင်အတာထေရသတာရာမောပညာသဥထယတကားဟင်တရားအထုတ်မဲ့ပုဂ္ဂိုလ်အတွက်လိုအပ်တဲ့ရည်ချင်း၅မျိုးလို့ဆိုလိုသည်ဟုတ်ကလား သူ့ကိုပဓာရိယအင်္ဂါ၅ပါးလို့လည်းဆိုတယ်ဟုတ်ကလားဒီဒီအင်္ဂါ၅ချက်ကိုအဓိကမန်တိုင်းပဓာနာထားပြီးယောဂီတို့အားထုတ်ရမယ်လို့ဆိုလိုတယ်ဟုတ်ကလားဒါအကြီးချင်းနေကြဒါကတို့တဏှာမှာဖျားရှင်ဟောထားတာလေတဏှာကြပြန်တော့တကားတို့သောတပံဖြစ်ခြင်းတဲ့ပုဂ္ဂိုလ်တဲ့ဟုတ်ကလားသောတပံဖြစ်ခြင်းတဲ့ဆိုလို့ရှိရင်ဒီပထမဆုံး ဟိုဝိပဿနာဉာဏ်လေးအောင်ဟုတ်ကလားဗျာဒိဋ္ဌိကိုရင်တာရအောင်မှာတယ်လေဒိဋ္ဌိကိုသိစားသိသိပြီးပြီးမှသောတာပန်ဖြစ်မှာတယ်လေဟိအဲအဲ့တော့တို့ဒီဟွာပေါ်ဗျာအင်းပထမခုယောဂီဖြစ်နေသခန်းဝင်တယ်ဆိုလို့ရှိရင်တော့တရားသူကြီးနဲ့ပြောရင်တော့အငယ်ဟန်တရားသူကြီးပြောရလိမ့်မယ်တင်လေဟိပြငါပဲတလုံးတားရမှာကိုဗျဟုတ်ကလားအဲသောတာပန်ဖြစ်တယ်ဆိုလို့ရှိရင်တော့တို့ဘာတော့ အလေတံတို့တရားသူကြီးတော်ဖြစ်လိမ့်မယ်တင်တယ်ဟဲ့ဘာတော့ကာမရာဂပြပါဒကိုသူကတတ်ဖို့ရသိရတော့မှာလေတောင်းယူရတော့မယ်တင်တယ်ဟုတ်ကလားအဲတကယ်လို့တရားရဏနာကံဖြစ်ခဲ့လို့ရှိရင်တော့ယောဂီတို့အကြီးရန်တရားသူကြီးပြောရလိမ့်မယ်တင်တယ်ဟဲ့ဟင်ဘာသာဘဝမာနအဝိဇ္ဇာရှိသမျှရှိနေတာအကုန်သူကဟိုပေသားပေစီအမိန်ကိုပေးနိုင်တဲ့စီထိသူကသိရလိမ့်မယ်ဗျာဟုတ်ကလားအဲ့တော့တို့ဘာလို့ ဟိုအရိယာဆင်းဆင်းလေတရားသူကြီးဆင်းဆင်းနဲ့မတူဘူးလားဗျဟုတ်ကလားဟင်တို့ဒီအကြီးတန်းတရားသူကြီးဖြစ်တဲ့အနာဂံပုဂ္ဂိုလ်များအရဟတမရနေတဲ့ယ ahanan ပုဂ္ဂိုလ်များကြတော့သူတို့ကဘဝရာက ကိုဘဝလေးကိုခင်တွေ့တဲ့ဟာအလုံးနုညံတယ်မယ်လူတိုင်းသိလားဟင်ကိုကိုချင်မမချင်မဖူးဖူးမသိတယ်ခဏတော့ဒီတိုင်းတော့သိတယ်ဟုတ်ဖူးဖူးနဲ့တော့ဖူးဖူးကွာလား ဟင်အားဖို့ကိုဒီမှန်သိထားဗျာအဲ့ခါကျအမြင်မြင်လည်းရဟင်ဟင်ပြီးတော့အာရိဇာဆိုတော့ဒီမသိမှုကတာယဉ်မြင်လို့ထင်တယ်သူ့တရားခံမှမသူမှမသိဘူးသူကထွက်ကြည့်နေတာတဲ့တရားခံမျိုးမဟုတ်ပဲနောက်ကကြုတ်ကြိုင်တဲ့တရားခံမျိုးလေဟုတ်ကလားဗျာဟိုကြိုက်တာလဲမသိမှကြိုက်လို့ရတာသိကြိုက်လို့မရဘူးခဏအကြောင်းသိနေကြိုက်ပါမလားဗျာအေးဗျာဒေါသဖြစ်တာလဲမသိမှဒေါသဖြစ်လို့ရတာဗျာသိဒေါသဖြစ်လို့ကိုသူ့အကြောင်းသိနေဒေါသဖြစ်ဖို့ရှိဘူး ဟုတ်ကလားသူ့တွင်သဘောသိနေရင်လေအဲ့တော့ဒီမသိမှုဆိုတဲ့အာဝိတာကသူကိုယ်တိုင်ဖတ်ပြီးတော့ကျိုးလို့လားမရှိဘူးနောက်ကကျိုးခိုင်းတယ်ဗျဟင်ဟုတ်ကလားအဲ့တော့ဒီလိုနင်းညွတ်နဲ့ဟိုတရားမမှုကြတော့တို့ခုနပြောတဲ့တကယ်တရားသူကြီးကြမှာနိုင်လိမ့်မယ်ထင်လားဟင်ဟင်အခုတို့ယောဂီများကြတော့ပါတော့ဟိုဒိဋ္ဌိဆိုတဲ့ငါဆွဲကြီးမှုထင်တယ်ဟဲ့အပေဟူသွားတဲ့ဟာငါဆွဲကြီးမှုကြောင့်မဟုတ်လား ငါကောင်းစားပြီးရောဟုတ်ကလားဗျာအဲအဲ့လိုဟိုခကြမ်းညံတို့ဟိုတရားခံများကိုတစ်တယ်ပြီးတော့တရားသူကြီးကလည်းဘယ်လိုတော့ဟိဟင်ခကြမ်းညံမလားဘယ်လောက်ကြမ်းတော့ဟင်ကြမ်းရလားဗျာတို့တရားသူကြီးတွေကပြော့တော့တော့လားခကြမ်းကြမ်းလားအာထင်ပေါင်းများတို့တော့ပြော့တော့တော့တရားသူကြီးတွေတင်တာပဲ ဟောတရားခံကတော့ခတ်တန်းညမ်းပဲလေဟင်ဟင်ဟိုဘာတော့ဟိုရေချိုးတဲ့တို့ကမှာတောင်ခွက်ကလေးတစ်လုံးမှဟိုငါချိုးဖို့နဲ့သူချိုးဖို့ပဲလို့တော့ဟာတရားခံကဘယ်လောက်ကြမ်းတော့ဟင်ချိုးချိုးချိုးလို့ရှိလားဟောကျုပ်ရေချိုးမပြန်နိုင်မှာပါဟင်ဟင်ဒီဘက်ကလေးထားတာတစ်လုံးတည်းဟင်ယောဂီကတပြုံကြီးကြလာတော့ဘယ်နဲ့တော့ကြဟင်ငါပဲကြီးမကြီးအဲ့ခါကျမှသိလိမ့်မယ်ထင်လို့လား ဟင်ဒါတို့ဒီတရားသိကြတာခပ်ပြင်းပြင်းမကင်ရမှာပဲဟုတ်ကလားဗျာအဲ့တော့တို့ဒီဟာရဖို့ရာအတွက်ကြတော့တောတပံဖြစ်လို့တဲ့ပုဂ္ဂိုလ်အင်္ဂါမှာသူကထပ်ပူပူထားပြီးခုနငါးကျဲပြင်လေဟင်သူသူတော်ကောင်းနဲ့လည်းပေါင်းနေရမှာတယ်ဗျာဒါမှအမှန်တမ်းသိမှာကိုသူကတရားမှန်ဖြစ်ဘူးဒီပဲနဲ့တရားသူကြီးမှန်ဖြစ်ဘူးဒီပဲနဲ့အဲ့တော့တရားသူကြီးဖြစ်ခြင်းတရားသူကြီးနဲ့တွဲပြီးတော့ သူတင်နန်းတရားအောင်မှာတယ်အဲ့တော့သူတော်ကောင်းနဲ့လည်းပေါင်းသိရအောင်မတယ်ဗျဟုတ်ကလားဗျာပြီးတော့ပေါင်းသိရင်လည်းရတာရနိုင်လို့ဟုတ်ကလားသူတော်ကောင်းအတွင်းမှာရှိနေတဲ့သဘောတဘာဝတရားတွေကိုသူတော်ကောင်းစကားနာကြားပြီးမှသိရမှာတယ်ဟဲ့သူတော်ကောင်းတက်ကူရမှာတယ်အဲ့တော့သူတော်ကောင်းနဲ့လည်းပေါင်းရမယ်တဲ့ဟောသူတော်ကောင်းတရားလည်းနာကြားရတယ်ဟုတ်မတယ်ဗျဟုတ်ကလားအဲနာကြားရုံနဲ့ပြီးကြလားတဲ့အေးယောနိတောမနတိကာရတဲ့နှလုံးသွင်းလဲမအောင်ပါ နှလုံးသွင်းမှန်းနေရနိုင်ဟုတ်ကြလားဗျာဟေးအဲ့တော့နှလုံးသွင်းတော့မန်းနေပြီမကြည့်ရမလားဟဲ့ဓမ္မာနုဓမ္မပฏิပတ်တိတဲ့တရားနဲ့လျော်အောင်ကျွန်တော်ကြည့်ရလိမ့်မယ်တဲ့ဟေးတခါလေးချက်တိုးသွားတယ်လေဘာတော့တရားသူကြီးကျမ်းနဲ့ဟိုဘာတော့ဟိုတရားခံကျမ်းကိုသိရမယ်တရားသူကြီးတင်မှုသူကြတော့လေးမျိုးထပ်တူဟုတ်ကလားဗျာဟေးဒါတရားသူကြီးဖြစ်ခြင်းတဲ့ပုဂ္ဂိုလ်များရဲ့ရည်ချင်းလို့ခေါ် ဟုတ်ကလားအင်းတို့ပါတော့တရားသူကြီးတင်နန်းတက်ချင် ဝင်ကြီးလဲတောင်းလာလေဦးမယ်ဗျဟိသိနိုင်မှာမလားဟိပြီးတော့တင်နန်းတက်ခလဲတောင်းပါလားသိနိုင်မှာမလားဟာဟုတ်ပါမလားမင်းအဘိလိမာတဲ့ကြီးတို့ရခင်ဗျားတို့ဟိကျွတ်တောင်းနေကြဝင်ကြီးကနှစ်ခုတောင်းတယ်ခင်ဗျားတို့ဟုတ်ကလားတကယ်လို့တင်ရမယ်တကယ်လို့မရလူတိုင်းကတော့ဟိုတကယ်အထုတ်လို့တဲ့ခန္ဓာကိုရှိကောင်းရှိမယ် ဟုတ်ကလားရှိနေမယ်တကယ်ဒီလိုလုပ်ဆိုတော့လုပ်နိုင်မှာဆက်လုပ်နိုင်မှာရတယ်ဟုတ်ကလားကြိုးစားလို့တော့ဆန္ဒတစ်ခုရှိုံနဲ့ရနိုင်ဘူးဟုတ်ကလားဗျာတကယ်လူကျင်ရမယ်ဆိုတော့တရားလူကျင်လို့ရတာမျိုးမဟုတ်ပဲမှတ်မှတ်ရတာဟင်အားထုတ်လို့တဲ့ဆန္ဒကိုပဲလူကျင်တယ်လို့ပြောရတယ်လေအဲ့တော့တကယ်လေအားထုတ်လို့တဲ့ဆန္ဒလည်းရှိရမယ်ဟုတ်ကလားဟင်ပြီးတော့တကယ်လဲကြိုးစားရမယ်အဲ့ဒါဝင်ကြီးဗျပြေးရပြေးနိုင်လား ဟင်ဟင်ပြေးနိုင်မှာမလားဗျာဟုတ်ပါမလားဗျာတို့နောက်ကတန်ငါတောက်ခွဲကြီးရတော့ခေါင်းဆောင်ကိုပြုတ်သွားဒီဟာတွေတော့မသိဘူးဟိုတာဦးတော့အလောင်းလဲသွားဘလို့ကြားရတယ်ညပဲချိန်ထွက်ပြီးမှန်းသိဘူးတဲ့29ဝါကြီးဆိုလားဟင်ဟင်ဟင်ဟိုကျေးဇူးတော်တော်ထွက်ပြေးဟိုဟိုဟိုတာဦးအလောင်းလဲမှာတော့ ဒါဖြားတို့ဘယ်လိုနေမလဲလားဟင်ရဲရဲပဲနဲ့တူပါပဲဟင်ဟင်ပြီးတော့တို့တင်နန်းတက်ခလဲတောင်းရလို့မယ်ခင်ဗျားတို့ဟင်ခုနကဝင်ကြီးဟုတ်ကလားတင်နန်းတက်ခရှိသေးရဲ့ဟုတ်ကလားတဘောပေါက်အောင်လဲနာကြရမယ်လိုက်လဲလိုက်နာမယ်ကျွတ်တို့ဘယ်လောက်ပဲဟောနေနေခင်ဗျားတို့တဘောမပေါက်ရင်လက်ကားပဲဟုတ်ကလားဟိုကြားတာတော့ကတော့ကလေးနားထောင်ကြီးကတော့ကြားမှာပဲ တို့တော့သူဘာကိုဆိုလိုတာလဲသူဘာလိုချင်တာလဲခဏတော့သဘောပေါက်လိမ့်မယ်ဟုတ်ကလားဟိုကြံတဲ့အပြင်မှာတွေတော့ဟိုတရားနှိုးတဲ့တရားမျိုးပဲတို့ခေါ်လို့ရတယ်ဒီမှမဟုတ်ဘူးယောဂီတို့အခုချိန်မှာမှန်အားနဲ့သွားနေတဲ့ယောဂီကို တို့ဘာတော့ဟိုပြေးတယ်ထင်တယ်ဟိအလုံးလုံးဖို့ရာတွေကိုလျှောက်ပေးနေတာအခုချိန်မှာဟိုတရားနဲ့ပတ်သက်တာဘာမှမလုပ်ဘူးဟောတော့ပြေးလို့မှရမှာမဟုတ်ဒီပဲနဲ့ဟုတ်ကလားအခုတို့စားတဲ့ငါးရင်းညနေကစားပြီးခုချိန်ထိ အလုံးလုံးဖို့ပြည်တယ်တာတင်တယ်ဟိဟိုသာမြမှာတော့ဇာလန်းခင်းရင်ဇပ်ပနဲ့အရင်ရရသေးတကူဗျခုကဇပ်ပနဲ့ရင်ရိုက်တုံးပဲဗျဟုတ်ကလားဗျဒီမှာတို့ဆိုလိုချက်ကလေးတွေဟာတခုနဲ့တခုဟိုတရက်တရက်ညှင်းညင်ပြောသွားတာပဲဟုတ်ကလားဒါလည်းယောဂီတို့ဘက်ကသဘောပေါက်မှာလားကြားယူနိုင်ပြရဘူးလေဟုတ်ကလားဟင်ဟင်သဘောပေါက်အောင်ကိုနာရအောင်မယ် ကုထုကြားယုံမလားနာသလားဘလောက်နာတော့ချင်းငါဓမ္မကြီးဟောတော့နာလားချင်းငါဓမ္မကြီးကမခံရင်တဲ့ပေါင်းလဲထပြောတော့အဲ့ဒါတလနဲ့ကောမေ့လားဟဲ့ချင်းငါဓမ္မကြီးနဲ့ရံဖြစ်တုံးပါလေချင်းငါဓမ္မကြီးခေါ်ထားတဲ့တရားတလနဲ့မေ့လားတနည်းနဲ့ကောအမေတဲ့ချင်းအင်္ဂါနဲ့တွတ်တွတ်တွတ်ပြောတော့ဒီကောင်ကငါကောင်ပြောတာနဲ့ပါသေးတယ်ဘလောက်နာတော့ဘလောက်နာတော့ တို့ဟာပဲအဲ့လောက်နာလားအာတို့ကလည်းချီရင်းကဓမ္မကြီးလောက်တော့မဟောတာခုနဲ့တူပါဗျာဟင်ချီရင်းကဓမ္မကြီးဟောထားကြဘယ်လိုလုပ်လားဟင်အမေဟိုရှင်းငါဖြတ်သွားဘယ်နဲ့နေတော့ဟင်ငါကောင်းငါနဲ့တူတယ်ငါဟိုတိုက်ခါနဲ့တူတယ်နဲ့နားထားဗျာအိန္ဒိယကြတော့ဟင်ဟင်တို့တို့ခုဟောတဲ့ဟာကိုလေအဲ့လောက်ထိကြားရင်ပြီးနေဘာဆိုလို့တဲ့သွား ဟင်နားလေဦးမယ်ထင်တယ်အဲနားုံနဲ့ပြီးသလားဟင်လိုက်နာရအောင်မယ်သဘောလည်းပေါပါမယ်လိုက်လဲလိုက်နာနှစ်ချက်တင်တယ်ဟိလိုက်တော့လိုက်နာတဲ့သဘောမပေါက်ဘူးဟိုတို့ညွန်ကြတဲ့လမ်းတိုင်းရောက်နိုင်မှာမလားအဲဟုတ်လားလိုက်တော့လိုက်နာနေတယ်လေသဘောမှမပေါက်ပဲနဲ့ဟုတ်လားသဘောတော့ပေါက်တယ်မလိုက်နာဘူးဆိုရင်တော့တို့တို့နဲ့အတိုင်းကြောက်ပါမလားသူရောက်နိုင်ဘူးအဲဒါက တရားနာတဲ့ခါတောင်းတဲ့သူအကြီးပြသိနေကြလားဒီကြီးရောဥပမာပဲဟင်အဲ့ဒါတရားနာခြင်းခုနကတို့တကယ်ဟိုအထုတ်လို့တဲ့ဆန္ဒလည်းရှိရမယ်တကယ်လည်းအထုတ်နိုင်ရမယ်ဒါကဝင်ကြီးဟုတ်ကလားဗျာဟင်ပြီးတော့တို့တရားသူကြီးဆိုရင်တရားခံနဲ့အဝေါ်သားအပြင်ဖြင့်ကိုရရသေးတယ်နှံ့ကြည့်လိုက်ဗျာကတရားသူကြီးဟိတ် အဲဘေဟာကဟိုတရလူဟိဘေဟာကတရခံဟိဆိုတာဒါလည်းကွဲတရားသေးတယ်နဲ့ဟုတ်ကလားဗျာအဲ့ဒါတော့လေတို့ဝတ်စုံလေးလည်းပါရလိမ့်ဦးမယ်ထင်တယ်ပါလားဟင်သူစားတဲ့နေရာပြောကြတယ်လို့ဟင်တရားသူကြီးတွေမှသိအောင်ခင်ဗျားတို့လုံကြီးသောက်ထိုးရမယ်ဟောလားဟင်ပြီးတော့ဇုံတွဲလာရမယ်ခင်ဗျားတို့လာလား ထင်းမောင်းပြဘက်တဲ့ကြီးတဲ့နေမှာပါဟိလုံကြီးဆောင်ထိုးရမယ်ဆိုတာရွာတဲ့စိတ်ကိုကတော့ပြောင်းပြန်ပြန်ပြက်လိုက်ရွာတွေကခဏတို့လောဘနဲ့တောကနဲ့ဒီနှစ်ခုနဲ့အောင်မှိုင်းတိုက်ပြီးသွားကြတာမဟုတ်ဘူးလားဒီမှာခင်ဗျားတို့အဲ့ဒါရှိတော့ဘယ်တော့မှရဘူးခင်ဗျာစိတ်သာချတာဝန်ခံလည်းမရမှာတော့ရမှာမဟုတ်ဘူးမရမှာတော့ဘူးကတော့ပြောတော့ဟုတ်ကလားဗျာအဲ့လောဘနဲ့လို့လို့ရရင်ကျွတ်တော့ပါလိုက်လို့ပြီးမှာပေါ့ဟုတ်ကလား ဒီကဟိုလောဘဒေါသဘာမှမပါဘူးဘာမှမပါဘဲနဲ့ဒီဘဝင်လေးလေးကိုငြိမ့်ကုန်ရမှာဟုတ်ကလားအိပ်ပျော်သူတယောက်ပြီးဘဝင်လေးမငြိမ့်ဘူးလားဗျာအဲဘဝင်လေးငြိမ့်မှဝင်လေထွက်လေလည်းပုံမှန်ဖြစ်တာဟုတ်ကလားဗျာဘဝင်လေးလှုပ်နေလို့ရှိရင်ယောဂီတို့ရဲ့ဝင်လေထွက်လေဒီရင်ရင်းကပြန်ထွက်မယ်ချက်တိုင်တိမရောက်ဘူးဒီလိုဆိုရင်တိုက်အားကောင်းပါမလားနှာခေါင်းနဲ့လေနဲ့တိုက်အားမကောင်းတဲ့အတွက်ဖြစ်ဖြစ်ထင်ရှားမလားရနိုင်ဘူးဘဝင်လေးနေလို့ရှိရင်လေရနိုင်ဘူး ဟုတ်ကလားအဲ့တော့တို့လောဘဒေါကမပါဟုတ်ကလားမှတ်စိတ်ကလေးတစ်ခုတည်းနဲ့သွားရမယ်ဟုတ်ကလားဒီငါအာထုတ်မဲငါဘယ်နည်းဘယ်လိုဖြစ်ရမလဲမထစ်နဲ့ထစ်ထစ်ကိုထစ်တယ်ဟုတ်ကလားထစ်သေးလားအဲ့လိုဟောဒီထစ်ထစ်မှာပဲခဏတော့ဟေးမထစ်အောင်ဘူးဗျာအဲ့ဒါရွာတဲ့စိတ်တွေထင်တယ်ဟဲ့ကျွာတွေကတော့ကြီးမှန်းချက်သွားရှိတယ်ထင်တယ်ဘယ်လောက်မှပါဖြစ်ရမလဲဘယ်လောက်မှပါဖြစ်ရမလဲမူရင်းဘယ်လိုဆောင်းရင်းဘယ်လို တော်တော်မှုမြို့မြို့မှုဟင်ဒီပြီးတော့ဘယ်ရွယ်ပဲနဲ့ပဲနဲ့ဘယ်ရွယ်ဘယ်လိုဘယ်လိုအဲခင်ဗျားတို့ရွာထဲမှာအထစ်ရှိတယ်ပြီးမှမထစ်နဲ့ထစ်ဖြစ်မယ်ခင်ဗျားတို့ဟုတ်ကလားဗျာအဲ့တော့ရွာတဲ့စိတ်ကလေးကိုပြောင်းပြန်လှန်ပေးသမ်းပါပြီးမှမှတ်ကလေးတစ်ခုနဲ့သွားမှာဟုတ်ကလားဗျာယောဂီတို့ကိုယ်တိုင်ဘာမှဝင်နဲ့ဟုတ်ကလားဗျာသဘောပေါက်လားဒါမို့ဟောလုံကြီးဆောင်ထိုးရမယ်တရားသူကြီးမှန်ပြီးအောင်ဟုတ်လားဟင် ဟောထိုးတယ်မဟုတ်ဟိုအမှန်တိုင်းလည်းမဟုတ်ကန့်လန့်ကြီးတွေနဲ့တူပါတယ်ဗျာလုံကြီးကန့်လန့်နေလားဟေးပြီးတော့တို့တရေခွေဝင်ဖုံတွဲဝင်ရမယ်ဝင်လားဆုံးတွဲဘယ်လိုမျိုးဝင်မှလို့လုံဆုံးတွဲတာသူတို့ဆုံးတွဲနဲ့တို့ဆုံးတွဲလည်းတိုက်ကြီးအောင်ဟင်ဘယ်လိုမျိုးလို့ဟုတ်ပါမလားဗျာဒီမှန်ကြဟင် ဟင်သူငယ်ငယ်တွေကတော့ကျောင်းသားတွေကတော့မယုံအကျင့်ခိုင်းတာလေညစ်ပြာသူညစ်မိုးထိုးပြစ်ဖို့အခုလေဘယ်နဲ့တော့ဘုံဘိုးဖြစ်လာတခါလေးမှဘက်ပြဘူးလားအမဟာတခါမဘဲသူလည်းဘဲသူလည်းဟိုယုံကြည်ရတော့သူကတပည့်ကိုရသွားပါမင်းဓမ္မယုံဆိုတော့ဘုတ်တော်ဘုတ်တော်နဲ့သွားတာဟုတ်ကဟင်ငါခဏပြောင်းမကွာဟိုမင်းသွားနေဆို ဟိုကဘုံပြစ်တဲ့စိတ်ကလာဘူးလေအဲ့တော့ဓမ္မယုံနဲ့ယုံကြည်တာငုတ်တုတ်ထိုင်နေဟုတ်စိတ်ကတော့ရွာပြောင်းလဲခြင်းလဲဟိုကဘာဒီကဘာဟုတ်ဗျာဟင်ငါလားဆုံးတွဲအာခုနကတော့လာတော့ပြောပြီဗျာဟင်ဟင်သူ့ဘူဖားရမှာလေဘုံမင်းတတလုံးနိုင်တယ်လေတပည့်မျိုးတွေကတော့တယောက်ပဲနိုင်မှာပေါ့ဟုတ်ကလားဗျာဟင်အဲ့တော့တို့ စွဲတဲ့ကိလေသာတွေရုပ်ရူတင်မမှာဆွဲတာမဟုတ်ဘူးဖဝါမှာဆွဲတာမဟုတ်ဘူးကိုယ်မှာဆွဲတာမဟုတ်ဘူးစိတ်မှာဆွဲတာဟုတ်ကလားဟင်ဟုတ်ကလားဗျာဆွဲစိတ်မှာမများလေရှိနေတဲ့တဏှာဥပါဒံဒါတရားတို့စိတ်မှာရှိတဲ့ထင်တယ်ဟိပြီးတော့ကြိုက်တာမကြိုက်တာဒါဒီရောစိတ်မှာထင်တယ်ဟိသူတိတရခံသူ့ဘိုးဘိုးတို့ဖားမှာထင်တယ်ဟိဟုတ်ကလားအဲ့တော့တို့ရုပ်ကြည့်တယ်မရဘူးကိုယ်ရောစိတ်ရောဟုတ်ကလား ကြော်ပြီးတော့ထိုင်တဲ့အချိန်မှာထိုင်ရုပ်နေရာမှာထိုင်ဖိတ်ရှိနေရာမှာစားတော့စားဖိတ်ရှိသားမှာတွားဆုံးတွားဖိတ်ရှိသားမှာဟုတ်ကလားကိုယ်နဲ့စိတ်နဲ့တစ်ထပ်ထက်ကြနေအောင်လုပ်ရမှာတနေ့ဟင်အင်းတရားသူကြီးမှန်ပြီးအောင်ဒီဝတ်စုံလေးတွေလည်းပြောင်းဖို့ပေးသားမှာဟုတ်ကလားအဲ့တော့တို့ဒီထဲမှာဖျားပေးထားတဲ့ခုနကတရားသူကြီးဟိုအရေးချင်း၅ခုထင်တယ်ဟဲ့ဒါလေးအရေးကြီးဆုံးအဲဒီမှာတထာသေးဝ ယုံမဲယုံကြည်ရမယ်တဲ့ဟုတ်ကလားဗျာအဲယုံတော့ယုံကြည်တယ်ပဲထားဟုတ်နဲ့အာရောဂိတာယုတ်တသိတ္တခိုင်မာရမယ်ဟုတ်ကလားဗျာကြမ်းပါတယ်ဆိုယုတ်တသိတ္တထင်တယ်ဟဲ့အဲ့တော့ယုံလဲယုံကြည်တယ်ကြမ်းလဲကြမ်းပါတယ်တို့တော့ပါရံဘောတဲ့ဟုတ်ကလားအာယုံနဲ့တစ်ဖြောင်နဲ့ထားမှာဟုတ်ကလားစိတ်ကစားနေလို့ရောက်ပြီးတော့ရနိုင်ဘူးဟုတ်ကလားဗျာအဲ့တော့ယုံလဲယုံကြည်တယ် ကျမ်းလည်းကျမ်းပါတယ်အာယုံလည်းတစ်ဖြောင်နဲ့ထားနိုင်တယ်ကြိုးစားတဲ့နေရာကိုဆက်နေအောင်တွင်တွင်ကြိုးစားတဲ့တာရံဘောဆိုတာရှိရမယ်ဟုတ်ကလားဗျဒီမှာတတိပ္ပအာနာသွားမှာလေယောဂီတို့ဒီဟိုနိုးထခြင်းကနေပြီးနားခြင်းလို့ခေါ်တဲ့9နာရီလားဗျာဒီအတွင်းကိုတခါတည်းမတွေးတာမပြေးတာအောင်သူ့ကိုယ်နဲ့သူ့ရုပ်ထင်လိုက်ဝင်တော့ဟောဝင်ရုပ်နဲ့ဝင်သေးသေးလားထွက်တော့ဟောထွက်ရုပ်နဲ့ထွက်သေးသေးလား ဒါလေးကိုထက်ကြံနေအောင်ကိုဒီတတိကပို့ပြီးခိုင်းနေရတာတင်ဟဲ့သဘောပေါက်သလားဗျာဟေးအဲ့လိုကိုတွင်တွင်ကြိုးစားရမယ်တဲ့ဟုတ်ကလားအဲ့တော့ယုံလဲယုံကြည်တယ်ဟုတ်ကလားဗျာကြမ်းလဲကြမ်းပါတယ်အာယုံလဲတစ်ဖြောင်းလဲထားတယ်ဟုတ်ကလားဗျာတွင်တွင်လဲကြိုးစားပါတယ်ကြိုးစားတယ်လို့ဖြစ်ပြက်လဲမြင်အောင်ပါဟေးဟေးဒါအရေးကြီးဆုံးထင်တယ်ဟေးဟေးကြိုးတော့ကြိုးစားနေတယ်သရဏတော့ဖြစ်မှာပေါ့ ဟုတ်ကလားကိုယ်ဘက်ကလှုပ်ရှားမှုကိုဝင်လေထွက်လေရှုရင်ဝင်လေထွက်လေရလှုပ်ရှားမှုသိရမယ်လေဟုတ်ကလားဗျာသိအောင်လည်းပဲယောဂီတို့တထိုင်တွင်းကိုသူဟာပင်နိုင်ကမ္မထံလာဗျဝင်ပြီးတော့ဗာပြည့်တော့ထွက်တယ်ထွက်ပြီးတော့ဝင်တယ်ဝင်ပြီးတော့ဟောထွက်ပြီးတော့ဟောဟင်ဒါပဲမဟုတ်ဘူးလားဘယ်လောက်ခရီးရှည်တော့ဝင်ပြီးထွက်မှာပဲထွက်ပြီးဝင်တာပဲ ဒါလေးမှခိုင်းတာပုတ်ခလားဝင်ပြီးထွက်မှာပဲခလားဖက်ပြီးဝင်တာပဲဒီလုံရမှုလေးတို့တနည်းအတွက်ပြတဲ့အတိုင်းဆိုရင်တတော်ဝင်လေရဲ့တစ်ချက်ကို၄စက္ကန့်နဲ့ပဲတွေ့လေဖက်လေတစ်ချက်၄စက္ကန့်ခရီးနဲ့ပဲတွေ့သမှာတစ်ချိန်ကို900ဟုတ်ကလားဒီအဝင်450ထွက်450ဒါလေးကြည့်ခိုင်းတာလေပြီးတဲ့ပူသေးလားဟုတ်ကလားဒီနောက်ရကြတော့ခုနောက်ရကြတော့ အခုတစ်ပတ်လုံးလုံးပေါ့ဒါပဲဗျာဟိုဟာကမပါပါဘူးဟိုဟာကမပါပါဘူးဗျာဟိုဟာလားဟိုဖုန်းကြီးနဲ့ဖိုးသူတော်သူပြောခဲ့ဘူးတဲ့ပုံပုံရှိပါသေးဟင်ဖုန်းကြီးကအကြောင်းပေါ်ကဆင်းပြီးကိုရီသွားတော့ဖုန်းကြီးကဝေါ်ရှောရှောဆိုမကြီးပင်ပေါ်တက်သွားဟင်အဲ့တော့ရှေးကိကတော့ဟိုတို့ဒီလိုဟိုလူတိုင်း သူ့ဝေယဝစမလုပ်အောင်ဖိုးသူတော်ဟောရတာလေအဲ့တော့သူဘုန်းကြီးကဖွတ်သားကလည်းစားခြင်းဗျဟုတ်ကလားသူ့တော့ဟိုမှာဖွတ်ကြီးกว่าတတ်လိုက်ဆိုတော့လေသူသူပြောတဲ့အတွက်သေးတဲ့အတွက်အာဘကတော့တင်ဟုတ်ဟာဗျအဲ့တော့အာဘလည်းမသိရလေအောင်နဲ့ဗျဖွတ်သားလည်းစားရလေအောင်နဲ့ဗျဖိုးသူတော်ခေါ်ပြီးမကြီးခိုင်းကိုဟင်အကြီးခိုင်းတယ်ဗျဟင် ဖိုးသူတော်ကဟိုဘုန်းကြီးကရည်ရွယ်ချက်ကတော့မကြီးကိုင်းကိုနေဖိတ်ချင်တာလားမကြီးကိုင်းမှာအုပ်နေတဲ့ဖုတ်ကိုနေဖိတ်ချင်တာဖြစ်နေသေးချင်တာဟုတ်ဗျာဖိုးသူတော်ကတော့အယိုးကကြီးကိုဗျာရိုးတယ်ဆိုတာအရာပြောတာပါဗျာမကြည့်တိုင်းနေပဲဘုံကြီးနေတတိုင်းတတိုင်းတုံးတိုင်းလေးတိုင်းခုနှစ်တိုင်းဖျားဟုတ်ဟုတ်ဟိုခုနှစ်ပင်ဒီတပင်ခုနှစ်ကိုင်းရှိတာဒီခုနှစ်ပိုင်းခုနှစ်ကိုင်းပဲတွေ့မှာပေါ့ဟုတ်ကလားဗျာ အဲတော့ဘုန်းကြီးကလည်းသူသိစေချင်တာကဖို့ရသို့တော့ခက်တာကဟိုမကြီးပင်ရဲ့အပွေးနဲ့ဖို့ကြောရတော့အယောင်ကြီးကလည်းတူတယ်ဗျာဟေးဟိုပါတော့ဟိုခက်ရှမ်းရှမ်းမျက်စိနဲ့မြင်နိုင်မှာမလားဟေးမကြီးကိုင်းကလည်းမွေး66ဖုတ်ကလည်းမွေး66ခင်ဗျားတို့ဟင်တော်တော်ကိုမျက်စိရှင်မှမြင်ရမယ်ခင်ဗျာဟုတ်ကလားအဲ့တော့မမြင်တော့ဘုန်းကြီးကထပ်ယုံသွားအောင် အဲ့တော့ကြီးရဗျာရောတကိုင်းနှစ်ကိုင်းခုနှစ်ကိုင်းဟင်အဲ့တော့တွေ့လားဟင်ကာချမ်းချမ်းကြီးခိုင်းဘယ်လိုလဲဖုံးညမကျင်တော့ထက်ယူကွာဟုတ်ကလားကြာတော့တခါနှစ်ခါဆိုတော့ဖုံးကြီးကလည်းဒေါသဖြစ်လာထက်ယူကွာခတ်ထန်နံပြောတော့ဖိုးသူတော်လည်းရည်ပြီးခုနှစ်ကိုင်းဖျားလို့ဆိုတဲ့ဟိုဖုံးကြီးဒေါသဖြစ်သူလည်းဒေါသဖြစ်ပါဟုတ်ကလားအားလိုက်တဲ့ဖိုးသူတော်တွေ တို့ဟာတွေတော့ဟုတ်ပါဘူးတို့အခုဘယ်နှခါရှိတော့ရှိလားတို့ဟိုကခုနှစ်ကိုင်းလေတို့ကဘယ်နှကိုင်းလို့ဝင်ပြီးထွက်ထွက်ပြီးဝင်နိဘယ်နှကိုင်းလို့တို့ကနှစ်ကိုင်းနေဖို့တို့ကခုနှစ်ကိုင်းမူရှမ်းရင်ထားသားမှာဗျာခင်ဗျားတို့နှစ်ကိုင်းနေနေဗျာဟင်ဟုတ်ကလားဗျာအေးအဲ့ဒီလှုပ်ရှားမှုမြင်မှခင်ဗျားတို့ဖွတ်တွေ့မယ်ဟုတ်ကလား ထုတပမဟုတ်လားဟဲ့ဒီမှာလည်းအတွေ့အာရုံလေးမဟုတ်ဘူးလားလေလေးနဲ့နှာခေါင်းလေးနဲ့တိုက်တဲ့တို့မီးနဲ့ခင်းနဲ့တိုက်ရင်မီးဘူးထွက်တယ်လို့လေလေနဲ့နှာခေါင်းရမှာဂျားကအတွေ့အာရုံလေးဆိုတာပေါ်နေတယ်ရှိနိုင်ဘူးလားဗျာအဲလေတိုက်ကြရင်နှာခေါင်းလည်းအပြည့်ကြမှာပေါ့ဟုတ်ကလားလေကအတိုက်ကအလားဖြစ်ရင်နှာခေါင်းခံရတဲ့ဘက်ကလည်းခက်လက်လက်ဖြစ်မှာပေါ့ဟုတ်ကလားကိုယ်ဘက်ကလေဘက်က ဟိုနုနုလေးဖြစ်ခဲ့ရင်ခံရတဲ့နှာခေါင်းလည်းနုနုနေမှာပေါ့အဲ့ဒီတိုင်းဂျာနာဆိုတဲ့အတွေ့အာရုံဖွတ်ထပ်ပါရုံရှိတယ်ဒါလေးရဲ့လှုပ်ရှားပုံသိစေချင်တာဟုတ်ကလားဗျာအဲ့တော့ဒီအင်္ဂါ၅ချက်နဲ့ပြည့်စုံမှယောဂီတို့လူကျင်တဲ့တရားရနိုင်တယ်တတရားသူကြီးဖြစ်နေတဲ့လက်မှတ်ပဲလေဟုတ်ကလားအဲ့တော့ဒီ၅ချက်ထဲမှာယုံကြည်ချက်အရေးကြီးဆုံးဟုတ်ကလားလောကီဖြစ်ဖြစ်လောကုတ္တာဖြစ်ဖြစ် ကောင်းတာဖြစ်ဖြစ်ဆိုးတာဖြစ်ဖြစ်ယုံကြည်မှရဲတင်းတယ်မယုံကြည်ရင်ရဲတင်းသိရှိပါမလားဟင်အဲယုံကြည်မှရဲတင်းတယ်ဟုတ်ကလားဗျာတောင်တူဟူအာလာဝကကဘုရားကိုပု္ပ္ပာမေးတဲ့အချိန်မှာလောကမှာအများဆုံးဘာလုံးကိုတော့လို့မေးဟင်အဲဘုရားကပြေးတယ်တာတိတဝိတံပုတိတတတိတံဒီလိုဖြေလေ ဟင်ဗမာလိုတော့လောကမှာအများဆုံးဟာယုံကြည်ချက်ပဲကွာတဲ့ဟုတ်ကလားဗျာအဲ့တော့ယောဂီတို့ကြတော့ယုံသေးနဲ့မရဘူးယုံကြည်မှရမယ်ဟုတ်ဟင်ကောင်းတာလို့ကောင်းတာဖြစ်တယ်ကာမတက္ကတာဝါဒီဒီယုံကတော့ဟိုဗုဒ္ဓဘာသာဝင်နေရှိတာပဲလေကောင်းတာလို့ကောင်းတာဖြစ်တယ်ဆိုတာလို့ဆိုတာဖြစ်တယ်ဟဲ့ဒီယုံနဲ့ခင်ဗျားတို့မရဘူးဟင်ဘာဖြစ်လို့တော့တာမန်ရာသမမဟုတ်တာခင်ဗျားတို့တရားသူကြီးဖြစ်နေတာဟုတ် ဟေးတရားသူကြီးဖြစ်တော့ခင်ဗျားတို့ယုံသေးတယ်လို့ယုံကြည်ကြရမှာဟေးဘုရားရှင်ရဲ့ဒီပေးထားခဲ့တဲ့နီးပေါ်တဲ့ယောဂီတို့တစ်ခါကျယုံရမယ်ဒီနီးကလွယ်လို့ဒုက္ခကလွတ်မြောက်နိုင်တာဘာရှိလို့ဟုတ်ကလားဗျာအခုအာထုတ်နေချိန်ကာလလေးမှာအိမ်တုံးကဒီဒုက္ခမျိုးတွေ့လားတွေ့ပါအခုတိကျတွေ့တယ်ဘာဖြစ်လို့တော့ကိုယ်ခန္ဓာကိုယ်ပြန်လှည့်ကြည့်လို့တွေ့တာတဲ့ဒီကြောင်းလေး ပြီးတော့ဒီရှိနေတဲ့ရိုးတွင်ချင်းစီထိဝင်းနေတဲ့ခိုးနေတဲ့အောင်းနေတဲ့ကိလေသာပူတွေရောဟင်ပြီးတော့ခန္ဓာမှန်ကိလေသာမှန်တွေရောဒါတွေကိုတတိယမှွေနောက်ပြီးတော့ခဏတို့လုံနေချင်းနားမဲ့ခဏပြမမဲ့ဟုတ်ကလားလားဒီဒုက္ခတွေလေအဲ့တော့ဒီတတိငွေလို့နှောက်လို့တတိလှဲ့ပြလို့တွေ့ရတဲ့ဒုက္ခကိုဒီတတိနဲ့ပဲကြမ်းကြောရမှာထင်တယ်တခြားနဲ့ကြော်လို့ရပါမလား ရရနိုင်ဘူးအဲ့တော့ဘုရားရှင်ဟိုတို့အတွက်ကိုထားပြခဲ့တဲ့မိကိုဟုတ်ကလားဒါပြီးတို့သူ့နောက်ကိုလိုက်ဖို့ရာအတွက်ထားခဲ့တဲ့တခုတည်းသောနိလို့ကြောက်ကြလို့ယုံကြည်ချက်တင်ထားမယ်ဟုတ်ကလားယာပြီးတော့တခါတို့ဘုရားရှင်ကိုစားဆိုတော့သူ့တာဝကတွေကို သူ့ဝင်နေရအတွက်ကိုစောင့်ခေါ်ဖို့ဒီပန်ဃာရဲ့လို့အသိဖို့ဖွဲ့ထားခဲ့တာဒါတို့ဘုရားလက်ထက်မှာပဲ ဟုတ်ကလားဗျာတို့ရှိကဟိုရှိပွင့်ပွင့်သွားတဲ့ဖရားတွေတုန်းကတော့တာဝက20 30တန်ပို့ဘူးတယ်လေဟိဟိုဖရားနဲ့အတူဖြစ်တဲ့တာဝကမရှိဘူးလားဗျာအဲ့ဒီတာဝကကနေတစ်ဆင့်ဖြစ်တဲ့တာဝကနောက်တာဝကဆိုတာဟိုသာသနာကုန်ပြီဘာဖြစ်လို့တော့ပက်တန်းရှိမှာပွင့်တဲ့ဘုရားရှင်ဖြစ်တဲ့အတွက်သူ့ရှိတဲ့ဝိနည်းတွေကိုသူအကုန်ခေါ်သွားပြီလေဟင်အခုတို့ဒါကပက်တန်းတုံလေးထင်တယ်တရားမှာ တို့29ကမဟုတ်တာလို့တို့နန်းတော်ထဲမှာ6နှစ်ကပြင်းပြင်းထန်ထန်ကျင့်ရတို့ဟုတ်ဗျာ35နှစ်ပြလိုက်ကြဆိုဟုတ်ဗျာပြီးတော့တရားတမ်းကိုတရားတမ်းနေရင်အတ္တဖြစ်သွားမှာဖြစ်တဲ့အတွက်20ရာခိုင်နှုန်းလျှော့ရတယ်ထင်တယ်ဟဲ့80တသိန်းဆိုရင်1000ဟုတ်ကလားဗျာအဲ့တော့80မှာတို့45ပါဆိုတော့အပေပုံရောက်နေသူမြင်မလားဟိုဖရာရှင်ရဲ့တရားတော်ကိုနာကြွယ်မရ ဘုရားရှင်ကိုဖူးခွင့်မရတဲ့ရုပ်တသက်နာမ်တသက်ပုံတွေရောက်တော့ရနိုင်ဘူးအဲ့ဒါတွေရောမှီနိုင်ဘူးဗျဒီလေးသငါးပါးငါးပါးလေးနဲ့ဒါတွေအတွက်ကိုသူ့တန်ခါကိုဝင်ပြီးတော့နဲ့ပညာပြီးသူ့ကိုယ်သာထားရတာတယ်နဲ့အဲ့တော့ဒီတာဝကတွေခေါ်တဲ့တရားဒီဖျားကျင့်တယ်လို့ကျင့်လို့ဖျားပြီးတယ်လို့ပြီးပြီးမှဒီလမ်းပြရတာတယ်ဟဲ့အဲ့တော့နီးကြိုက်ဖျားတမားပေါ်လေတတိချက်ခဏတို့ယုံကြည်မှာဟဲ့ သူဒီတို့ကိုဒုက္ခဖြစ်တာကိုမခိုင်းဘူးဟုတ်ကလားအေးသူတို့ကိုကြောင်မတွန်းဘူးဟုတ်ကလားဗျဒီလောက်ထိယုံရမယ်ဟုတ်ကလားဗျအဲ့တော့တို့ဟိုဖရာရဲ့ဖုံးမနီးကိုလည်းယုံကြည်တာဝကကိုလည်းသူ့တာဝကဟင်လက်ဆင့်ကံပေးခဲ့တဲ့ဟုတ်ကလားဗျာမိမိဖရာသမားကိုလည်းယုံကြည်ယုံလားအေးဒါတော့ကောင်းတယ်ယုံတထုံးကြံလေယုံတထုံး အဲ့ဒီယုံအရေးကြီးဆုံးဟုတ်တယ်မယ်ကိုယ်တတိကိုယုံမှတယ်ဗျဒီယုံအရေးကြီးဆုံးထင်တယ်သူများတော့မှေးလိုက်လို့ခဏတော့ယုံတယ်ကိုကိုယ်တတိကိုကြတော့တကယ်ထလို့ရဒီဘယ်လိုဟောပြဟောပြဟိုဟိုအင်းအဖြေကနှမျိုးဖြစ်နေပါလားဗျဟင်ဖယားပေါ်ယုံနာနဲ့ကိုယ်တတိကိုယုံနာဘယ်ဘက်ကအယုံကြီးတော့အာနောက်ကတစ်မျိုးရှိတာတစ်မျိုးဗျာခပြားတို့ဟင် ဟေးယောဂီချင်းကုန်တိုက်တာတော့ဟေးပြီးတော့တန်ခါပေါ်ယုံနာနဲ့ကိုယ်တတ္တိပေါ်ယုံနဲ့အယုံဘယ်ယုံမှကြည့်တော့ဟုတ်ကလားဗျာအတိုင်းခင်ဗျားတို့ယုံကိုယုံနဲ့ပြီးသေးလေးရှိသေးတာပေါ့ဟာကိုယုံကြီးမှခင်ဗျားတို့ပဲ့နေတော့ဟေးဟဲ့ကိုတတ္တိကိုယုံလို့အရေးကြီးဆုံးဖရာယုံလို့ဟုတ်ကလားဟေးသူ့ယုံယုံနဲ့ရမလားဟေးကိုကြိုးစားမှရမှာတယ် ဟုတ်လားဆရာသမားယုံယုံနဲ့ခဏရမလားကိုကိုရင်ကြိုးစားမှရတာလေအဲ့တော့ကိုတတ္တိကိုယုံမှုအရေးကြီးဆုံးတရားမာလေဟုတ်ကလားဗျာပြီးတော့တို့ဒီယုံကြည်ချက်ကတော့ကောင်းနေပြီမှန်လို့ဟိုတို့ရမှာဖို့လူသေးတယ်ဟဲ့လူတယ်ဟုတ်ကလားအဲ့တော့ဒီခန္ဓာကိုယ်ထဲမှာရှိတဲ့ခန္ဓာမှန်ကိလေသာမှန်တွေကိုကြအောင်တတိကမွေးပြီးနှောက်ပြီးအထဲမှာရှိတဲ့ တို့ပရိယုထံတို့အနုတရာတို့ဟိပြီးတော့ဥဒုကြောင့်ဖြစ်နေတဲ့အဘူပုတ်တို့ဓာတိအကုန်လုံးကိုဟိုပိုက်စိတ်တိုက်နှွေးနေတဲ့အချိန်မှာအတော်ရောက်ရုပ်တာပင်မမှာတယ်။ကျောင်းမကြီးထိခိုက်ပါတယ်။စိတ်လည်းပင်မမှာတယ်ထိခိုက်ပါတယ်။ဟင်ဒါယောဂီတို့မှမဟုတ်ပါဘူး။ရှင်ဟိုအောင်ကြရသွားတဲ့ယောဂီပုဂ္ဂိုလ်ကြီးတွေလည်းဒီတိုင်းပဲဟုတ်ကလားဗျာဒုက္ခခံလို့ရတာပဲဟုတ်ကလားအဲ့တော့တို့ဒီ ဟိုတတိကြောင့်ဖြစ်တဲ့ဝေဒနာကိုတတိနဲ့ပြန်ကြော်နိုင်ရမယ်ဗျဟုတ်ကလားယာခင်ဗျားတို့ယထာနဲ့တွားကြော်လဲရဘူးတော့ယထာသားလို့ရင်ချောင်းလာတော့ရှိမှာဖာလာပဲပုံမယ်ခင်ဗျားတို့ယောဂါတော်ပြောက်ဘူးခင်ဗျားတို့ဟိဟာလာဟိုတို့ပါတော့ထဲအားလုံးအာကျိလို့စာဖြင်းဖြင်းဖြစ်တာကိုပယုတ်တီသွားတော့ပူပူလာကပါပူဦးမယ်ခင်ဗျားတို့စာဖြင်းနေပြင်ပူလာပါတိုးလာမယ်ခင်ဗျားတို့ဟိ မင်းသူ့ဟာလေးနဲ့သူပူတာကောင်းစားဟိုဟိုပရုပ်ရှင်နဲ့ရောမှဘယ်လိုစပ်ပူစပ်ပူစားလဲစားပူတဲ့ဘုခနာတော့မှာပဲဟိဟုတ်ကလားဆင်းမိတို့နဲ့ခဏသွားမနေနဲ့ဟုတ်ပြီဟိဟိုတတိကြောင့်ဖြစ်တဲ့ယောဂါကိုဒီတတိနဲ့ပြန်ကုသွားမှာဟုတ်ကလားဗျာအဲ့တော့အရေးကြီးတာယုတ်တမကျမ်းမာခြင်းနေပါစေစိတ်ဓာတ်ကျမ်းမာသံပါဟုတ်ကလားဟိယုတ်တမကျမ်းမာခြင်းနေသားမသိဗျာစိတ်ဓာတ်ကျမ်းမာဖို့အရေးကြီးဆုံးပဲ ဟုတ်ကလားပြီးတော့တို့တာရံဘောဆိုတာဟင်အတ္တထေရစဆိုတာအတ္တထေရဆိုတာတို့အာယုံတစ်ချောင်းနဲ့ထားဖို့အရေးကြီးဆုံးလေဟင်ခုချိန်တို့တရားအထုတ်ဖို့လာတာတင်နေဟဲ့တို့ယောဂီတွေကဘာလို့မိတ်ဆွေဖြစ်သူဆိုဖြစ်လာကြတာလားတရားထုတ်ဖို့လာတာလားအေးဟောမိတ်ဆွေတွေများဖွဲ့သေးလားဟင်မင်းဖျားသူမင်းလူတို့ပြေအာညာလာလဲဘာလို့ဟိုဟို ဒါတို့ယောဂီစိတ်သေးတဲ့ဖွဲ့ကဟိုဘုန်းကြီးတွေကြွားဖန်တာဒါတို့ဘုရားနိုင်ကြီးနဲ့အခန်းကြီးတွေဆိုလားအာမိတိဆိုပြီးလာတာမဟုတ်ဘူးနှစ်လလေးကိုပြင်းပြင်းထန်ထန်လုပ်စားဟုတ်ကလားဗျာဒီနှစ်လဒုက္ခခံလိုက်ရင်တသက်မဟုတ်ဘူးဟိုဘက်ခင်ဗျားတို့ပါသွားမယ်ဟုတ်ကလားပြင်းပြင်းထန်ထန်လုပ်လမ်းတစ်ခုဆုံးစေရမယ်ခိုင်းတဲ့တိုင်းမှာလုပ်ဟုတ်ကလားဗျာဟင်အဲ့တော့အာယုံဒီတစ်ဖြောင်းနဲ့ထားရမယ်ဒီစိတ်ဆိုဒီစိတ်တစ်ခုတည်းထားပါဟုတ်ကလား ဟေးတို့တို့သခန်းဟိုဘက်ကြတော့ကြိုက်ထားလို့စမ်းပါယောဂီတို့ချုပ်ချင်မရှိပါဘူးဟုတ်ကလားဗျာပြီးတော့တာရံပေါ်တွင်တွင်ကြိုးစားရမယ်ဟုတ်ကလားဗျာတွင်တွင်ကြိုးစားတဲ့နေရာမှာတို့ဝရိယလေးနှလုံးရှိသဗျအပြင်ဝရိယနဲ့အတွင်းဝရိယခေါ်သဗျသာလို့တော့ကာယိကဝရိယနဲ့စေတသိကဝရိယပေါ့လေကာယိကဝရိယဆိုတာဘယ်ချိန်ဘယ်မှာသွားပြီးဘယ်လိုထိုင်မယ်ဒီကိုကြီးကိုကိုထိုင်လို့တဲ့နေရာထိအောင်ခေါ်လာတာဒါကာယိကဝရိယ ဒီကြလဲဟိုတနာကြီးလို့ဒိဋ္ဌာန်လိုက်ရင်တနာကြီးလုံးလုံးသူ့ကိုအထာမခိုင်းမနဲ့ဟိုထိုင်ခိုင်းပြီးကြိုးစားခိုင်းနေတာဒါအပြင်ဝရိယကိုခေါ်တယ်ဟုတ်ကလားပြုဟင်အဲအတွင်းဝရိယဆိုတာကရှုပ်ွက်နဲ့မှတ်သိလွတ်မသွားအောင်နောက်ကကြောင်းညဆိုင်ပေးနေတွန်းအားလေးကိုသိုးလိုသည်ဝိညာဏမှကလေးတွဲမိနေအောင်လေဟေးထွက်ထာဏမှကလေးတွဲမိနေအောင်လေဒါကတို့ဟိုနာသီဝကမ္မထံပြောတာပေါ့လေဟေးတို့နာရာမရင်နဲ့နာရာလေးနဲ့တိတာလေးတွဲမိအောင် သူ့ရေပေါ်သူ့နံတင်ပြီးအောင်လေသူ့ရေပေါ်သူ့နံတင်ထားသူ့ညာတင်ကသူ့ဟာသူ့ပေါ်မှာအဲ့တော့လိုက်ကိုရှာနဲ့ဟုတ်ကလားဗျာသားတော့ဟောသားတာလေးနဲ့တိတာလေးတွဲနေအောင်ဟုတ်လားသွားတော့ဟောသွားတာလေးနဲ့တိတာလေးလေဟုတ်လားတွဲနေအောင်အဲ့ဒါလေးကိုနောက်ကကြောင်းညစိုက်ပေးနေတာကိုစေတသိကဝရိယလို့သုံးမပြအဲ့ဒီဝရိယတွေအရေးကြီးဆုံးဟုတ်ကလားအပြင်ဝရိယတော့ထိုင်ရင်ထိုင်မယ်ထားရင်ထားမယ်သွားခြင်းသွားမယ်အိမ်မှာလည်းတက်ချင်းတက်မယ်ဟုတ်ကလားဗျာ အတူဝရိယကအဓိကမဟုတ် အတူဝရိယတည်းအဓိကပဲဟုတ်ကလားဗျာညအိယာဝင်လာတော့ငါနားမယ်လို့ဝရိယမချလိုက်ပါနဲ့မှန်မှတ်တာအိတ်တော်သွားသားမှာဟုတ်ကလားဗျာအတွင်းဝရိယကအဲ့လောက်ထိအရေးကြီးဗျာဟုတ်ကလားအဲ့ဒီအတွင်းဝရိယရှိမှဒီဖြစ်ပြမြင်နိုင်တာထင်တယ်ဟဲ့ချူဝနမစိတ်တဲ့ပြီးတာအတွင်းဝရိယလေသဘောပေါက်ဗလားကဲအဲ့တော့တို့ဒီနာဝကရှုရင်နာဝရဲ့လှုပ်ရှားဖြစ်ဖြစ်ကိုမြင်ကိုနေရမယ် ဟုတ်ကလားဗျာအဲ့ဒီမြင်ဖို့ရာကြတော့ဘာရေးကြီးတဲ့တုံးခင်ဗျားတို့ဟုတ်ဗျာတူတို့စားရနေရပြောခဲ့တယ်လို့ကလေးပွဲကြီးမဖြစ်ပါစေနဲ့လူကြီးပွဲကြီးဖြစ်ပါစေဆိုတာပြောဖို့တယ်ပြောဖို့နော်ဟေးဟိုပွဲတစ်ခုကိုမိမိဘနောက်ကနေဟိုလက်ဆွဲလိုက်သွားတဲ့ကလေးဟာမိဘမြင်ကြည့်တယ်လို့တော့ကြည့်မှာပဲထင်တယ်မိဘမြင်တယ်လို့ကမြင်မှာပဲထင်တယ်တိုးတော့မိဘသိတယ်လို့သိသလား ကြည်လာခြင်းတူတူဘာလို့မသိရမှာလဲဟင်ဟောသူဘယ်သာများညံသွားဝယ်ရအောင်မှာပါလိမ့်မတော်အရေးတဲ့ညံကလာပြန်ဟင်ဟေးဖင်ကျင်စိတ်ခေါ်တယ်လေစူဇန်စိတ်ဖင်ကျင်စိတ်ထွာဟုတ်ကလားဒါကြတော့ယောဂီတို့ကိုသိလွယ်အောင်တတိလေးနှလုံးပေးထားပါတယ်အပြင်ကကြတော့ခုနကအပြင်ဝရိယရှိသလိုအပြင်တတိထင်တယ်ဟိဝင်တယ်ဒါအပြင်တတိထင်တယ်ဟိ အတွင်းတတိကနှခေါင်းလေးလေးနဲ့တိုက်တဲ့နေရာလေးကပ်ပြီးအောင်းမိနေတာလေဝင်ဘယ်လိုနေတယ်လဲတော့ဒါသူ့မှန်းမှာမဟုတ်ဘူးလားဒါသင်ရင်တာမဟုတ်ဘူးလားအဲ့ဒီအတွင်းတတိအရေးကြီးတော့ဟုတ်ကလားသဘောပေါက်ကြပါတယ်ဟိအတွင်းတတိဒီဖြစ်ပျက်ကိုမြင်ဖို့ရအတွက်အတွင်းတတိကတောင်းယူပါတယ်ဗျဟုတ်ကလားအတွင်းတတိကဒီဝင်တဲ့ပရမတ်ကိုဟိုဝင်တဲ့ပညာနဲ့ကင်ပြီးတော့သူကသွားရတာတဲ့နော် ဟုတ်ကလားထွက်တဲ့ပရမကိုထွက်ပညာနဲ့ကင်ရတာထင်တယ်ဟဲ့ဟုတ်လားထင်ရသားကြီးတဲ့ပုဂ္ဂိုလ်ထင်ရပေးပါပြောမှရတယ်လို့ပဲထင်တယ်လေဟုတ်ကလားဗျာလက်ဖက်သားကြီးတဲ့ပုဂ္ဂိုလ်လက်ဖက်ပေးတာဆိုမှရတယ်လို့ဗျာဟုတ်ကလားအဲ့တော့ဝင်ပရမသိခြင်းဝင်ပညာနဲ့ကင်ရမှထင်တယ်ဟဲ့ထွက်ပရမသိခြင်းတော့ထွက်ပညာနဲ့ကင်ပြီးပါဒါရတုတာဝန်လေပြီးတော့နောက်တစ်ချက်ကလည်းဝင်ပရမကို ငင်းပညာနဲ့တင်မပေးရေစိတ်ကိုအနာပေးလိုက်ရင်အတွေးတွေနဲ့တခြားပညာတွေဝင်ထိုးမလာနိုင်ဘူးလားဒီလိုဆိုတခြားပညာကဝင်တယ်ထွက်တယ်ဆိုတဲ့အပြင်တတိကကာကွယ်ပေးထားတဲ့ထင်တယ်ဟိသဘောပေါက်သလားသူတာဝန်လေဒါအပြင်တတိရတာဝန်တို့အတွင်းတတိကဝင်ဘယ်လိုနေတယ်ထွက်ဘယ်လိုနေလဲဒါစူဇန်ချင်းဖင်ချင်းချင်းအောင်မိတ်ချင်းမဟုတ်လားဒါတတိယသကလုံးလေးကြည့်တယ်ဟုတ်ကလားဗျာဒါလေးကတို့ ပရမတ်ကိုဖော်ထုတ်ပေးတာတင်လေဟိလှုပ်ရှားမှုလေးကိုထင်တဲ့ထင်မြင်တဲ့မြင်အောင်ဟုတ်ကလားဗျာတထိုင်နဲ့တထိုင်လေတရက်တတရက်ပွတ်ထင်ရှားလာအောင်အဲ့ဒီအောင်းမေးမှုဆင်ခြင်မှုစူးစမ်းမှုသူကတောင်းယူပါတယ်သူဒီအရေးကြီးဆုံးတင်လေဟုတ်ကလားသူဒီအရေးကြီးဆုံးအဲ့ဒီအင်္ဂါ၅ချက်နဲ့ပြည့်စုံမှတို့လူချင်းနဲ့တရားသူကြီးလက်မှာဖြစ်နိုင်တယ်ဟုတ်ကလားဗျာအနည်းဆုံးဟွာပေါ့ ငါတကောကောမှုအမှုလောက်တော့ယောဂီတို့စစ်နေရမယ်ဟုတ်ကလားဗျာငါတကောကောမှုစိတ်၍တေခံတွေ့ပြီးရင်ပေစမ်းပေစီပေးနိုင်လို့ရှိရင်ယောဂီတို့ဘိသိက်ခံဖြစ်မှာပဲလေအပေဝတ်သွားဖို့လိုသေးလားဟဲ့အပေဘဝကအကျွတ်လွတ်နဲ့ဘိသိက်ခံဖြစ်ရမယ်ဟုတ်ကလားဗျာအင်းအချိန်ရှိတုန်းလေးနည်းနည်းပြောဦးမှဖရာလက်ထက်ကတို့ခုနှစ်နှစ်သားလေးဟဲ့ပါဏိတသားမလေးဟုတ်ကလားဟင်ရှင်မသာရိပုတ္တရာကြီးရဲ့တပည့် သူ့ဆုံးလာအိမ်ကဟိုမိဘနှစ်ပါးရဲ့ကလေးလို့ဆိုရမှာပေါ့ရှင်မာသာရိပုတ္တရာကြီးကိုအားကြပြီးသူတာမဏေဝတ်ပြီးတော့လိုက်လာခဲ့တယ်ကြောင်းလေအဲနောက်ရက်တော့ဟိုရှင်မာသာရိပုတ္တရာကိုရောကြီးကရှေ့ကဗျသူကနောက်ကဆုံးခံကြွကြတယ်ဟုတ်ကလားအဲ့တော့ပထမရှိမှာလေသမားတယောက်ကရေညောင်းဖော်နေဗျာပေါက်ပြားနေလေဟင်ရေညောင်းဖော်နေတဲ့အဲ့ဒါကို ကိုရင်လေးကကြွားပြီးတော့ရှင်ဖုရားအဲ့ဒါဘာလုပ်တာတော့ရှင်မသူ့ဆရာကိုမေးတယ်အဲ့တော့ဟဲ့ရှိတဲ့ဘက်ကရေကို မရှိတဲ့ဘက်ကိုပေါက်ပြားဟိုပေါက်တူးနဲ့တူးပြီးတော့တွေ့သေးနေတယ်ဒီဘက်ကတော့ရေတွေရှိပေါ့လက်ခွဲနဲ့ပြောရင်လေဟိုဘက်လက်ကတော့ရေမရှိဘူးပေါ့အဲ့ဒါကိုပေါက်တူးနဲ့မြောင်းတွေ့ပြရတာဟုတ်ခလားအဲ့တော့သူကစစ်နေတယ်သူကစသုဒတကလေးကိုဟုတ်ဘူးအရှင်ဖုရားဒီတက်မဲ့ကိုလိုရာကိုတွေ့ပြီးလို့ရသလားမေးတယ် အဲ့တော့ရှင်မသာရိပုတ္တကိုတော့ရဖြေတယ်ဟဲ့ဘယ်ရာမျိုးမဆိုမပြုပြုပြင်ပေးရနိုင်တာပဲတဲ့ဟုတ်ကလားအဲ့တော့ဒီပါဏိတသာမဏေကယုံကြည်ချက်ပြစ်ထန်လာတယ်ကိုကတက်မဲ့ဖြစ်တဲ့ရေတောင်မရှိတဲ့ဘက်ကရှိတဲ့ဘက်ကိုတောက်တူးအားနဲ့မြောင်းတွယ်ပေးလို့ရသေးရဲ့တဲ့ငါသက်ရှိတဲ့ဟုတ်ကလားဟင်ဟုတ်ကလားအာယုငါးပါးဘက်မှာရှိနေတဲ့စိတ်ကို နိဗ္ဗာန်မဲ့ဖို့ဖက်ကိုငါတိတတိနဲ့တွေ့တန်းပေးရင်ဘာလို့မရမလဲတဲ့ဗန္ဒတာမလဲလေအဲဒုတိယတခါသွားပြန်ရောသွားပြန်တော့တို့မြားတွေ့လာဗျတို့တော့တော့အရင်ကတော့တွေ့တတ်ပါလေငယ်ငယ်ကဟိုဒူးလေးဖြစ်တဲ့မြားလေဟင်ဝေယုံသားကိုတို့ခြုံရတာထင်တယ်ခြုံပြီးသူ့ကိုဖြောင်းအောင်မိအပူပေးရတယ်ထင်တယ်ဟိဟင်ပေးလိုက် တခါတည်းမို့ဆိုဖြစ်သေးပါဘူးမျက်လုံးလေးတစ်လုံးနဲ့ကြည့်လိုက်ဒီနာကောက်တဲ့ထင်းကောက်တဲ့နေရာဘူးပေးဖြောင်းနေလို့မဟုတ်လားအဲ့ဒါတခါသွားသူတွေ့တယ်တွေ့တော့တခါထပ်နေတာပဲအရှင်ဘုရားဒါဘာလို့ထားဖို့မေးတယ်အဲ့တော့ဟိုကပါရိဗုဒ္ဓကိုတော့ကြာအဲ့ဒါကောက်နေတဲ့မြားကိုအပူပေးဖြောင်းတာကွာဟုတ်ကလားဟိအဲ့တော့ဗာမင်းကြီးကလည်းမေးတာပဲအရှင်ဘုရားတက်မဲ့ကိုလိုတာဖောင်းလို့ရမလားမေးတယ်အရှင်မန္တရိဗုဒ္ဓကိုယ်တော်ရဲ့ထုံးစံပေါ်ဟဲ့ဘယ်ရာမျိုးမဆိုပြုတ်ပြင်ပေးရတယ်တဲ့ ဟုတ်ကလားဟိအဲ့တော့တခါတရားအားကယုံကြည်ချက်ကပထမတဲ့ဒုတိယဖြစ်လိုက်ရင်တိုးလာမလားရော့သွားမလားတိုးလာမှာလက်မဲ့ဖြစ်တဲ့မြားတောင် အပူပေးထောင်လို့ရသေးရင်တဲ့ဒုစိတ်ကလည်းစိတ်ကောက်ကြည့်တယ်ဒီစိတ်ကောက်ကြည့်တယ်ကြောက်ညပိုက်အားအတွင်းဝရိယပေးပြီးဖြောက်ရင်ဘာလို့မရမှာလဲဟုတ်ကလားဒီဒုစိတ်ကဘလောက်ကောက်တော့များနဲ့မတိမ်မငိမ့်နေမှာပါဟင် တခါတည်းကောက်တာတောင်ကနေမြောက်တင်တယ်အရှိကနေနောက်ရှိကောက်တာတင်တယ်ကောက်ယုံလားကိုယ်ယုံကိုယ်ရဲ့စီတရားလားအာတို့များဘုံဆိုးထင်မှာဒီလောက်ကြီးကောက်မှာတော့လည်းဖြောက်မနေပါနဲ့ဗျာဒီလောက်ကြီးကောက်နေမှာတော့လည်းဟုတ်ဗျာဖြောက်လို့ရမှာတော့ပေါ့တမဟေးတားရှိသွားပြန်ရောကြည့်သွားတော့တို့လဲဝေရုပ်တွေ့ဘူးလားလဲဝေရုပ်ကြတော့တခါလဲလိုချင်တဲ့ပုံစံလေးကိုဓာတ်ထက်ထက်ကလေးနဲ့ ကပ်ပြီးယူရတာထင်တယ်ဟိဟိုဘေးဆွဲခုတ်လို့ရသလားငါကပ်ယူမှရတယ်ဗျအဲ့ဒါကြီးတွေ့ဗျာနော်အရှင်ပြဒါဘာလို့ထတော့မေးတယ်အဲ့တော့ဒါကဟိလဲဝင်ယူကိုလိုချင်တဲ့ပုံစံလေးရအောင်ဒါလေးနဲ့ကပ်ပြီးတော့ဖြင်းသိမ်းနေတယ်ကွမေးအဲ့တော့ရှင်ဘုရားအဲတက်မဲ့ကိုဒီတို့ပါတော့လိုချင်တဲ့ပုံစံရအောင် လုပ်ပြင်နိုင်မလားလို့မေးတယ်ဟဲ့ဘယ်ရာမျိုးမဆိုပြုတ်ပြင်ပေးရတယ်တဲ့ဗျဟိ တို့ကျွန်မပါရိပုတ္တဒီလိုဖြေတယ်အဲ့တော့တို့တရား၃ချက်ဆင့်သွားပြီထင်တယ်တစ်ချက်ဆင့်ငါ၃ချက်ဆင့်လားအဲ့၃ချက်ဆင့်ဖြစ်သွားပြီအဲ့တော့တရားပိုပြီးတိုးလာအဲ့တော့ဒီသက်မဲ့တောင်မဲ့တဲ့လူကျင်တဲ့ပုံစံကိုဒါလေးထက်ထက်နဲ့ကပ်ပြီးရွေပေးလို့လူရာရောက်သေးရဲ့ငါတို့မညင်ညွတ်တဲ့စိတ်ကိုလည်းပဲဒီအတိလေးကပ်ပြီးလေဟုတ်ကလားဟဲ့ဒါအတိလေးကပ်တာတင်လေအောင်းမေးမှုလေးလေ ဒါလေးနဲ့ကပ်ပြီးပြုတ်ပြင်ပေးရင်ဘာလို့မရမလဲတခါတဲ့ဒီသုံးချက်နဲ့ယုံကြည်ချက်လည်းပြင်းသွားရောတပြည့်တော့ဆုံးမလိုက်တော့ဘူးတဲ့ဟင်အဲဒီရှင်မသာရိပုတ္တကိုတော့ရတဲ့အလိုက်ပြီးဒီဒုက္ခကြားကသူ့တော်လေးပေါ့ကွယ်ตาတွေကတော့တန်ခေါပေါက်လို့တုံးတယ်ခုခေတ်တော့တော့ပေါ့လေအဲ့ဒါလေးပေးလိုက်ပြီးသူတို့နှစ်ပန်းနေတဲ့ကြောင်းလေးကြောင်းပါဟင်ဖုန်ကုန်ခံတော့ဘူးလေမစားခြင်းနေဟင် ကာမအာယုံကိုအဲ့လောက်ထိပြက်ပြက်တောက်တောက်ဆုံးဖြတ်လိုက်တယ်တခါတော့ဒီတရားမရရင်မထတော့ဘူးဆိုပြီးတခါတဲ့တို့တပိတ်ကလေးတွေးချပြီးတင်မလင်ခွေပြီးထိုင်တော့တာပဲတရားမရမထဘူးဆိုတဲ့ရှေးခေတ်ကရဟန်းကိစ္စပြီးမှလေးမဲ့လေးဘူးတရားသူကြီးထိတ်ပြီးတင်တယ်ဟင်အထက်တန်းတရားသူကြီးကိုပြောတာဟင်တရားမရမထတော့ဘူးဆိုလို့ဟိုတို့လိုပါလို့ဟင်ဝေအေလှုပ်လှုပ်ဒါပြောတာမဟုတ်ဘူး ဝေအေးလှုပ်လှုပ်ပြောတာမဟုတ်ဘူးထွေအေးလှုပ်လှုပ်ပြောတာမဟုတ်ဘူးဟုတ်ဗျာဟောတရားမရမထတော့ဘူးဆိုတာအထက်တန်းတရားသူကြီးလေးမဲ့လေးဘူးကူလာကိုဆိုလိုသည်ပဲတခါတည်းဟိုပြင်းပြင်းထန်ထန်ကျင့်လေအဲ့တော်သူတရားမင်းကလည်းဘာနုကလာကြောက်ဖြာတင်ဟုတ်အဲ့တော့ဘာနုကလာကြောက်ဖြာတင်လဲဆိုတာရော့အောင်လေကြောက်ဖြာကြီးကစိတ်သွားတာပေါ့ဘူးဗျလူဒီဘာဖြစ်တယ်လဲသိချင်ရင်အဲ့ဒီကြောက်ဖြာကိုသူသွားနေလေငွေကြီးတော့သူသူစိတ် အာတခါတည်းခြီတုံချတုံဖြစ်နေရင်လူပြည်မှာတခုဖြစ်နေလို့ပဲဟင်လူပြည်ကိုကြည်သိကြရင်အဲ့ဒီကြောက်ဖြာကိုသွားထိုင်တာကိုဆိုလိုပြီးဗျအဲ့တော့ကြည်တော့ပဏိတတာမဏိလေးရဲရဲတောက်တယ်ဟိယုံကြည်တော့ရဲတင်းတယ်ထင်တယ်ဟင်အဲဒီကနေ့တို့တို့ပါတော့တရားမရရင်ဒီကနေ့သူမစားတော့ဘူးလေအဲတရားလုံးလုံးမရရင်တရားလုံးလုံးမထတော့ဘူးတဲ့လေတကယ်လို့နဲ့ခုနှစ်ရလုံးလုံးမရရင်ဟောတကယ်လို့တလားလုံးလုံးမရရင်ဟော တို့ဟာတွေလည်းရတော့ပါဒီလောက်တော့ရမှာပါယုံကြည်လားယုံသေးလားဟင်အာမွေးကင်းသားလားပြေးနိုင်တာသားလားအာမွေးကင်းသားတယ်ဗျာကိုတော့တကယ်ယုံကြည်ဗျအဲ့တော့တခါတော့တရားမင်းကြီးကအာဒီလိုဆိုငါနေလို့ဖြစ်ဘူးဆိုပြီးတော့နာမင်းကြီးလေးပါထင်တယ်ဟဲ့အဲအကြောင်းကလေးမျက်နှာရှိနာမင်းကြီးလေးပါမင်းငါတောင်ဘက်ကမင်းငါရှိဘက်ကမင်းငါနောက်ဘက်ကမင်းငါမြောက်ဘက်ကသွား ဟိုပေါ်မှာဟိုဒါတို့၆၆ဆိုတဲ့အတန်လေးတောင်မကြားရဘူးအပြင်းကစိတ်ငြိမ်မှဒီအတွင်းခန္ဓာစိတ်ငြိမ်မှုဖြစ်ပြမြင်ရတကူဗျဟင်တခါလေနာပါခေါ်မင်းကလည်းလေလေမတိုက်ခင်နဲ့ဟုတ်ကလားပြီးတော့နေနာပါခေါ်တော်ဒီမုန်းမုန်းတက်သွားဦးမင်းကလည်းနေဆွဲထားအဲ့လိုကိုဗျဟင်အဲနတ်တွေလည်းတခါတော့တိတ်ကိန်းလေးပြီးပါကလေးတော့မကြအောင်နာမင်းလေးပါကဖေးရတယ်ဗျသူကအဲ့လိုခိုင်းပြီးတော့တရားမင်းကတော့ပြန်အဲ့လိုရမယ်တင်လားရဘူးဟိုရှင်မသာတိဗုဒ္ဓါကိုတော်ကြီးလာလို့ ဟိုတကားအဲတော့ပါဏိတတာမဏိတကယ်အားထုတ်နေတဲ့ယုံရင်ကြည်ကြည်ရဲရဲတင်းတင်းကိုရှင်မာတာတိပုဒ္ဒါသွားတဲ့အတွက်အနောက်ဆက်ဖြစ်မှာဆိုလို့ဖះကအဲ့ဒီเจ้าကိုရှင်မာတာတိပုဒ္ဒါပါဏိတတာမဏိလေးเจ้าကိုမဝင်ဖြစ်အောင်ရှေ့ကနေကန့်လန့်ကြီးဉာဏ်လျှောက်ပေးနေရဆက်ဖះကောနေတာလားနဲ့နေတာပေါ့ဗျာဟင်အဲ့လောက်ထိလိုက်ပြီးကြိုးစားပေးရတယ်ဟုတ်ကလားဗျာအဲ့တော့ဖះကလည်း ဝင်ကူတရားကလည်းဝင်ကူနတ်ကလည်းဝင်ကူအဟုတ်လုပ်ပြီဆိုတော့ဓမ္မဟဝေရခတိဓမ္မစာရိတ္တနဲ့တရားပါကူကကျင့်လို့ရှိရင်တရားဆောင်နေတော့မနေနိုင်ဘူးလို့ဆိုလိုတယ်အဲ့ဒါနဲ့ကျင့်ရင်ဒါတခါတည်းတို့ပထမတော့နာမကျင့်မှာပေါ့ဗျာသူလဲဝေတို့လိုယုံကြည်ဥစ္စာဟင်ဟင်သူ့မှာရုပ်ဘူပါသလားသူ့မှာနာမ်ဘူပါသလားဒီယုံနဲ့ဒီနာမ်ဒီလိုဒုက္ခပြေးမှာပဲဟုတ်ကလား ဒုက္ခကလွတ်ခြင်းဒုက္ခပေါ်တင်ကြည့်ရမှာတယ်ဟဲ့ဟင်ဒုက္ခကလွတ်ခြင်းဒုက္ခကိုပေါ်ပဲတတိတင်ကြည့်ရမှာမဟုတ်လားဟင်အဲဒီကနေကြော်ရမှာပဲတဲ့ကြော်ဗျတခါတော့တဖြည်းဖြည်းနဲ့အဲ့ဒီမျက်နှာကိုစိုက်ကြည့်ရင်ကိုယ့်မျက်နှာမှာအိုးမဲပေတာရောမသိနိုင်ဘူးလားအနည်းရရှိတာဟောအခုသိနေမှာတည်းဗျဟုတ်ကလားအရေးကြီးတာမှန်ကြည့်ဖို့ပဲထင်တယ် အဲ့လိုနဲ့ကိုတကားတမဲပြတဖိုးပြနှစ်မဲပြနှစ်ဖိုးပြသုံးမဲပြသုံးဖိုးပြလေးမဲလေးဖိုးဟောရနာကြီးတာဖြစ်သွားရောဟုတ်ကလားဗျအဲ့ဒီခါကြတော့မှဟိုဘုရားကလည်းရှင်မာတရိပုတ္တာကိုဝင်ဝင်ပြီးတယ်ဟုတ်ကလားဗျတရားကလည်းခုနဟိုတကယ်ခုံကြီးမှတာကလွတ်ပြီးတယ်ဟုတ်ကလားဗျအဲ့ဒီချိန်နီနာသားကြီးကလွတ်ရသေးဘူးတဲ့လားအဲ့တော့တို့လေတုံသမားတွေကဒီမူမတည့်သေး ဟင်းမူးမတဲ့သေးနဲ့ထုံလိုက်ရတာအဲ့ဒီနေ့ဟုတ်ဗျာဟင်ဟင်အေးဒီဟိုပါဏိတတမလေးယာနာသစ္စာကလေးလားအဲ့ဒါလေးနဲ့ပန်းကားတော်တွေဆွန်စားပြီးမှနေမင်းကြီးလို့တော့သုံးပါးထိုးနေတယ်အဲ့လိုလုပ်ရတယ်တကယ်လို့တော့ဟုတ်ဖြစ်တယ်တင်တယ်တကယ်ယုံတော့ဟောတကယ်ရဲတယ်တင်တယ်အဲ့တော့ပါဏိတတမလေးတော့တကယ်ယုံတကယ်ရဲတကယ်ကိုတခါတည်းလုပ်ပြလိုက်တော့ ဖះကောနေတာသလားတရားကောဘယ်သူမှနေတာဟုတ်ဘာဖြစ်ဟုတ်ကလားဘာဖြစ်လို့တော့သူရဖို့ရအတွက်သူရဲ့ဒီနေ့ယုံကြည်လို့ရင်ကြံတဲ့ဖះရောတရားရောဒါသာသနာစောင့်တဲ့ပုဂ္ဂိုလ်တွေကဟိဟောသာသနာရဲ့အာသာမီအကုန်လုံးကူညီပေးရတယ်တို့အခုယောဂီကြတော့ဒါပဲလေတော့ကိုရဖို့လုပ်တာလားသူများဖို့လုပ်တာလားအဲကိုရကိုယူပါလား ဆုံးလကဆုံးမလည်းပေးမထားရပါဘူးတို့လည်းဝေပုံညာပေးရပါဘူးအဖွဲလည်းတော်တို့ဖို့ဆိုပေးရပါဘူးကိုရကိုယူကြဟုတ်ကလားကိုဖို့လေးတောင်နေသားလိုနေပြီးလုံနေဖះလဲနေတာကြီးတရားလဲနေတာကြီးကိုကိုတော်ကိုကနေသားလိုလေးလားဟင်မနေတာအောင်လုပ်ထားလားကိုနေသားလိုလေးလားဟုတ်ဖះလဲနေတာကြီးခဏတရားလဲနေတာကြီးစိတ်သာချ ခဏတကြားကအိမ်မက်တောင်မှတ်မှာဟုတ်ခဏတော့ဟောဗျာဤတဗျာတို့ယောဂီကြီးကိုယ်ကိုယ်လေးတော့ကိုကလေတာကလေးလေးလုံလေဟုတ်တယ်လေဟုတ်လေတာကလေးပဲလားဟင်ပြင်တော့မပြင်ပါဘူးတဲ့နည်းနည်းလေးတော့ဖြောက်လိုက်တယ်တို့အရင်လေးဒီလိုပဲဒီမှာတို့ကိုကနေတာကလေးလေးနေရင်ဖះလဲနေတာကြီးတရားလဲနေတာကြီးဖြစ်မှာပေါ့ဟုတ်ကလားကိုယ်ကိုလှုပ်တာကိုရကိုယူ ဟုတ်ကလားပြီးတော့တို့ရွာတွေကလှုပ်တာကမွေးလေးလားစိုက်ဆောင်းလေးလားသိငွေလေးကမသုံးရပါဘူးဗျာရှစ်လားလှုပ်တာလေးလားမသုံးရဘူးဟုတ်ကလားအဲတို့ညိုတဲ့နဲ့ပြောရင်တလားလှုပ်တာတလားမသုံးရပါဘူးဗျာဒါနှောက်လာတာပြင်းပြင်းထန်ထန်ရုံကြည်ကြည်ရဲတင်းလှုပ်သွားလိုက်တာနိဗ္ဗာန်ထိပါသွားဟုတ်ကလားအဲတော့တို့တရားသူကြီးဖြစ်မဲ့ပုဂ္ဂိုလ်ကအဲ့ဒီအရေးချင်း၅ချက်ကလေးကိုရအောင်ယူပေးပါ ကယ်နာကြသို့